ခန်းကြီး27အငယ်1မှ9အိုထာဝရဘုရားမင်းကြီးသည်ကိုရောဤအစွမ်းတတ္တိကြောင့်ဝမ်းမြောက်၍ကယ်တင်တော်မူခြင်းအပြင်အလွန်ရွှင်လန်းပါ၏သူ၏နှုတ်နှင့်ဆူတောင်းသည်ကိုညင်းပယ်တော်မမူသူ၏စိတ်အလိုရှိသည့်အတိုင်းပေးသနာတော်မူပြီးကောင်းမြတ်သောမင်္ဂလာတို့ကိုအူးပြု၍ပေးတော်မူပြီးရွှေစင်တရပူကိုသူ၏ခေါင်းပေါ်မှတင်တော်မူပြီး သူသည် အသက်ကိုဆုတောင်း၍ကိုတော်သည်အသက်မကထာဝရအသက်ကို ပေးသနာတော်မူပြီကဲတင်တော်မူခြင်းအပြင်သူသည်ဘုံချီ၍လက်တော်မှဂုံတရီနှင့်တကူအာနုဘော်ကိုခံရပါ၏ကိုတော်သည် သူ့ကိုထာဝရမင်္ဂလာအရာ၌ခံထား၍မျက်နာတော်အပြင်အလွန်ဝမ်းမြောက် စေတော်မူ၏အကြောင်းမူကားမင်းကြီးသည်ထာဝရဘုရားကိုကိုးစား၍အမြင့်ဆုံးသောဘုရား၏ ကရုဏာတော်ကြောင့်တည်ကြည်တတ်ပါ၏အငယ်ရှိမှ73ကိုရောဤလက်တီရန်သူအပေါင်းတို့ကို တွေ့၍ကိုရောကိုမုံသောသူတို့ကိုလက်ရလက်တော်သည် တွေ့တော်မူမည်အမျက်တော်ထွက်သောကာလ၌သူတို့ကိုမိဖို့ကဲ့သို့ ဖြစ်စေတော်မူမည်ဒါဝရဖျားသည် အမျက်တော်အားဖြင့်သူတို့ကိုမျိုးတော်မူ၍မိသည်လည်းလောင်စားပါလိမ့်မည် သူတို့အမျိုးအနွယ်ကိုမြေကြီးမှပယ်ရှင်း၍သန်းစဉ်မြေးဆက်တို့ကို လူမျိုးထဲကဖျက်ဆီးတော်မူမည်။အကြောင်းမူကား၊ကိုယ်တော်တဘက်၌မကောင်းသောအကြံကိုကြံစည်၍၊မကောင်းသောပရိယာယ်ကို ပြုကြပါပြီ။သို့ရာတွင်အကြံမထမြောက်ကြပါ။ထိုကြောင့်၊သူတို့မျက်နှာတဘက်၌လေးမြှားတော်တို့ကို ရွယ်၍၊သူတို့ကျောကိုလှည့်စေတော်မူမည် အိုထာဝရဘုရား၊ကိုယ်တော်သည်အစွမ်းတန်ခိုးအားဖြင့်ချီးမြှောက်ခြင်းရှိတော်မူစေသတည်း။အကျွန်ုပ်တို့သည်တန်ခိုးတော်ကိုထောမနာသီချင်းဆိုကြပါမည်